မောဒတာဘဝဒေါရဒေါသမန္တမုဒ္ဒတာမောဒတာဘဝဒေါရဒေါသမန္တမုဒ္ဒတာနမောဒတာဘဝဒေါရဒေါသမန္တမုဒ္ဒတာအဘိဓမ္မပိရကဓမ္မပိစနိယတိကတိကပဋ္ဌာနာပါဠိမောဒတာဘဝဒေါရဒေါသမန္တမုဒ္ဒတာမောဒတာဘဝဒေါရဒေါသမန္တမုဒ္ဒတာနမောဒတာဘဝဒေါရဒေါသမန္တမုဒ္ဒတာကုသလတိက ဝေရဏတိကပရိဇာဝါရဟိတုနာကုသလံတုနာသုခာယဝရဏယတံပြုတ်တံဓမ္မံပဋိစ္စနာကုသလောနာသုခာယဝရဏယတံပြုတ်တော်ဓမ္မဥပိသတိဟေတုပစ္စယနာကုသလံနာသုခာယဝရဏယသံမြုပ်တနာမံပဋိစ္စနာအကုသလောနာသုခာယဝရဏယသံမြုပ်တော်ဓမ္မဥပိသတိဟေတုပစ္စယ နာကုသလနာဒုက္ခယဝရဏယသံပြုတ်တံဓမ္မံပဋိစ္ဆာနာဗျာတောနာဒုက္ခယဝရဏယသံပြုတ်တော်ဓမ္မဥပိစ္ဆတိဟေတုပိစ္ဆယနာကုသလနာဒုက္ခယဝရဏယသံပြုတ်တံဓမ္မံပဋိစ္ဆာနာကုသလောနာဒုက္ခယဝရဏယသံမြုပ်သောဇာနာဗျာဒောနာဒုက္ခယဝရဏယသံမြုပ်သောဇာဓမ္မဥပိစ္ဆန္တိဧတုပိစ္ဆေယ နာကုသလနာဒုက္ခယဝရဏယသံပြုတ်တန္တမံဒိဋ္ဌာနာကုသလောနာဒုက္ခယဝရဏယသံပြုတ်သောဇာနာ အကုသလော နာဒုက္ခယဝရဏယသံပြုတ်သောဇာဓမ္မဥပိသံတိဟေတုပစ္စယနာ အကုသလံနာဒုက္ခယဝရဏယသံပြုတ်တန္တမံဒိဋ္ဌာနာ အကုသလောနာဒုက္ခယဝရဏယသံပြုတ်သောဓမ္မဥပိသတိဟေတုပစ္စယနာ နာကုသလနာဒုက္ခယဝရဏယသံမြုပ်တံဓမ္မံပဋိစ္ဆာနာကုသလောနာဒုက္ခယဝရဏယသံမြုပ်သောဓမ္မောဝိသတိအတုပင်စေယနာကုသလနာဒုက္ခယဝရဏယသံမြုပ်တံဓမ္မံပဋိစ္ဆာနာဗျာတော်နာဒုက္ခယဝရဏယသံမြုပ်သောဓမ္မောဝိသတိဟေတုပင်စေယနာကုသလနာဒုက္ခယဝရဏယသံမြုပ်တံဓမ္မံပဋိစ္ဆာနာအာကုသလော နဒုက္ခယဝရဏယသံယုတ်သောသာနာဗျာဒေါနဒုက္ခယဝရဏယသံယုတ်သောသာဓမ္မဥပိသံတိဟေတုပိစယနာကုသလနာဒုက္ခယဝရဏယသံယုတ်နာမံဒိသနာကုသလောနာဒုက္ခယဝရဏယသံယုတ်သောသာနာကုသလောနာဒုက္ခယဝရဏယသံယုတ်သောသာဓမ္မဥပိသံတိဟေတုပိစယနဗျာကတနာဒုက္ခယဝရဏယသံယုတ်နာမံဒိသနာ နာဗျာတော်နာဒုက္ခယဝရဏယာသမြုတ်တော်ဓမ္မောပိစတိဟေတုပိစယနာဗျာကတနာဒုက္ခယဝရဏယာသမြုတ်တန္တမံတိဇာနာကုသလောနာဒုက္ခယဝရဏယာသမြုတ်တော်ဓမ္မောပိစတိဟေတုပိစယနာဗျာကတနာဒုက္ခယဝရဏယာသမြုတ်တန္တမံတိဇာနာအကုသလော နာတုခာယဝရဏယသံမြုံတော်ဓမ္မောပိစတိဟိတုပိစယနာဗျာကတံနာတုခာယဝရဏယသံမြုံတံဓမ္မံဒိဋ္ဌာနာကုသလောနာတုခာယဝရဏယသံမြုံတော်ဇာနာဗျာတော်နာတုခာယဝရဏယသံမြုံတော်ဇာဓမ္မောပိစံတိဟိတုပိစယနာဗျာကတံနာတုခာယဝရဏယသံမြုံတံဓမ္မံဒိဋ္ဌာနာအာကုသလော နာတုခာယဝရဏယသံယုတ်သောဇာနာဗျာတောနာတုခာယဝရဏယသံယုတ်သောဇာဓမ္မဝေဇန္တိဟေတုပင်စေယနာဗျာကတံနာတုခာယဝရဏယသံယုတ်တံဓမ္မံတိစ္ဆာနာကုသလောနာဒုက္ခယဝရဏယသံယုတ်သောဇာနာကုသလောနာဒုက္ခယဝရဏယသံယုတ်သောဇာဓမ္မဥပေဇန္တိဣတုပစ္စယ နာကုသလနာဒုက္ခယဝရဏယသံပြုတ်တင်္စနာဗျာဒနာဒုက္ခယဝရဏယသံပြုတ်တင်္စဓမ္မံဒေသနာကုသလောနာဒုက္ခယဝရဏယသံပြုတ်သောဓမ္မောပိစတိတုပိစယနာကုသလံနာဒုက္ခယဝရဏယသံပြုတ်တင်္စနာဗျာဒနာဒုက္ခယဝရဏယသံပြုတ်တင်္စဓမ္မံဒေသနာကုသလောနာဒုက္ခယဝရဏယသံပြုတ်သောဓမ္မောပိစတိဟိတုပိစယ နာကုသလံနာဒုက္ခယဝရဏယသံပြုတ်တင်သာနာဗျာဒါနာဒုက္ခယဝရဏယသံပြုတ်တင်သဓမ္မပတိသာနာဗျာကတောနာဒုက္ခယဝရဏယသံပြုတ်တော်ဓမ္မောဥပိစတိဧတုပစ္စယနာကုသလံနာဒုက္ခယဝရဏယသံပြုတ်တင်သာနာဗျာကတောနာဒုက္ခယဝရဏယသံပြုတ်တင်သဓမ္မပတိသာနာကုသလော နာဒုက္ခယဝရဏယသံမြုပ်တော်သာနာဗျာတော်နာဒုက္ခယဝရဏယသံမြုပ်တော်သာဓမ္မာဥပ္ပေဇန္တိဟေတုပစ္စယနာကုသလနာဒုက္ခယဝရဏယသံမြုပ်တံသာနာဗျာတံနာဒုက္ခယဝရဏယသံမြုပ်တံသာဓမ္မံဒိသာနာကုသလနာဒုက္ခယဝရဏယသံမြုပ်တော်သာနာအကုသလောနာဒုက္ခယဝရဏယသံမြုပ်တော်သာဓမ္မာဥပ္ပေဇန္တိဟေတုပစ္စယ နာကုသလနာဒုက္ခယဝရဏယသံပြုတ်တင်္ဇနာဗျာတံသံပြုတ်တင်္ဇနာဗျာကတံနာဒုက္ခယဝရဏယသံပြုတ်တင်္ဇဓမ္မံဒိဋ္ဌာနာကုသလောနာဒုက္ခယဝရဏယသံမြုတ်တော်ဓမ္မဥပ္ပစ္စတိဟေတုပစ္စယနာကုသလနာဒုက္ခယဝရဏယသံမြုတ်တင်္ဇနာဗျာဒါနာဒုက္ခယဝရဏယသံမြုတ်တင်္ဇဓမ္မံဒိဋ္ဌာ နာကုသလောနာဒုက္ခယောရဏယသံယုတ်တော်ဓမ္မောဥပ္ပဇတိဟတုပစ္စယနာအကုသလံနာဒုက္ခယဝရဏယသံယုတ်တင်သာနာဗျာတံနာဒုက္ခယဝရဏယသံယုတ်တင်သာဓမ္မံဒိဋ္ဌာနာဗျာကတောနာဒုက္ခယဝရဏယသံယုတ်တော်ဓမ္မောဥပ္ပဇတိဟတုပစ္စယနာကုသလနာဒုက္ခယဝရဏယသံယုတ်တင်သာနာဗျာတံနာဒုက္ခယဝရဏယ တံမြုတ်တင်သာဓမ္မံဒေသနာကုသလောနာဒုက္ခယဝရဏယတံမြုတ်တော်သာနာဗျာတော်နာဒုက္ခယဝရဏယတံမြုတ်တော်သာဓမ္မဥပေသံတိအတုပစ္ဆေယနာကုသလနာဒုက္ခယဝရဏယတံမြုတ်တင်သာနာဗျာတံနာဒုက္ခယဝရဏယတံမြုတ်တင်သာဓမ္မံဒေသနာကုသလောနာဒုက္ခယဝရဏယတံမြုတ်တော်သာ နာကုသလောနာဒုက္ခယောလနာယသံယုတ်သောသာဓမ္မဥပိသန္တိအတုပစ္စယနာကုသလနာဒုက္ခယဝရဏယသံယုတ်တင်သာနာအကုသလနာဒုက္ခယဝရဏယသံယုတ်တင်သာဓမ္မံဒိသနာကုသလနာဒုက္ခယဝရဏယသံယုတ်သောဓမ္မောပစ္စတိတုပစ္စယ နာကုသလနာဒုက္ခယဝရဏယသံယုတ်တံသနာအာကုသလနာဒုက္ခယဝရဏယသံယုတ်တံသဓမ္မပတိစ္ဆာနာကုသလောနာဒုက္ခယဝရဏယသံယုတ်တော်ဓမ္မောပိစတိအတုပိစယနာကုသလနာဒုက္ခယဝရဏယသံယုတ်တံသနာအာကုသလနာဒုက္ခယဝရဏယသံယုတ်တံသဓမ္မပတိစ္ဆာနာကုသလော နာဒုက္ခယဝရဏယသံယုတ်သောသာနာအကုသလောနာဒုက္ခယဝရဏယသံယုတ်သောသာဓမ္မဥပေသံတိဟေတုပစ္စယတံခိတံဟေတုယာဧကုဏဒိန္တအာရမေစတုဝိတပိယလာအဝိကတေဧကုဏဒိန္တအာဇာတဝါရိပိပိယလာပညာဝါရိပိဝိဒါရောဒုက္ခယဝရဏယသံယုတ်တာပရာဟေတု နာကုသလနာဒုက္ခယဝရဏယသံပြုတ်တဓမ္မံဒိသနာကုသလနာဒုက္ခယဝရဏယသံပြုတ်တော်ဓမ္မဥပိသတိဧတုပိစေယနာကုသလနာဒုက္ခယဝရဏယသံပြုတ်တဓမ္မံဒိသနာကုသလနာဒုက္ခယဝရဏယသံပြုတ်တဓမ္မံဒိသနာဗျာတော်နာဒုက္ခယဝရဏယသံပြုတ်တော်ဓမ္မဥပိသတိဧတုပိစေယနာကုသလံ သာဓုခာယဝရဏယသံယုတ်တံဓမ္မံဒိသနာကုသလောနာဒုက္ခယဝရဏယသံယုတ်သောသာနာဗျာတော့နာဒုက္ခယဝရဏယသံယုတ်သောသာဓမ္မာဥပိသံတိအတုပစ္စယနာကုသလနာဒုက္ခယဝရဏယသံယုတ်တံဓမ္မံဒိသနာကုသလောနာဒုက္ခယဝရဏယသံယုတ်သောသာနာကုသလော နာဒုက္ခယဝရဏယသံယုတ်သောသာဓမ္မာဥပိသံတိအတုပစ္စယ နာကုသလနာဒုက္ခယောရဏယသံပြုတ်တန္တမံဒိဋ္ဌာနာကုသလနာဒုက္ခယောရဏယသံပြုတ်တော်ဓမ္မောပိစတိဣတုပိစေယပင်္စနာဗျာကတန္နာဒုက္ခယောရဏယသံပြုတ်တန္တမံဒိဋ္ဌာနာဗျာတော်နာဒုက္ခယဝရဏယသံယုတ်တော်ဓမ္မောပိစတိအတုပစ္စယသာနာကုသလနာဒုက္ခယဝရဏယသံပြုတ်တင်သာနာဗျာကတံနာဒုက္ခယဝရဏယ သံယုတ်တင်သာဓမ္မံဒိသနာကုသလောနာဒုက္ခယဝရဏယသံယုတ်တော်ဓမ္မောပိသတိအတုပစ္စယပင်စာနာကုသလနာဒုက္ခယဝရဏယသံယုတ်တင်သာနာဗျာဒနာဒုက္ခယဝရဏယသံယုတ်တင်သာဓမ္မံဒိသနာကုသလနာဒုက္ခယဝရဏယသံယုတ်တော်ဓမ္မောပိသတိအတုပစ္စယပင်စာနာကုသလနာဒုက္ခယဝရဏယသံယုတ်တင်သာနာအကုသလနာ နာဒုက္ခယဝရဏယသံယုတ်တင်္ဇဓမ္မံဒိဋ္ဌာနာကုသလောနာဒုက္ခယဝရဏယသံယုတ်တောဓမ္မောဥပိသတိဟေတုပစ္စယတိနိတံခိတံဟေတုယာဧကုဏဒိဋ္ဌပေယလာအဝိကတိဧကုဏဒိဋ္ဌသဗ္ဗတာဝိဓာရိတပံတတိယပရာဟေတုနာကုသလနာဒုက္ခမဒုက္ခယဝရဏယသံယုတ်တံဓမ္မံဒိဋ္ဌာနာကုသလော ကာရုကမတုခာယဝရဏယသံမြုဒ္ဓဓမ္မောပိစတိအတုပိစယပင်စနာကုသလနာရုကမတုခာယဝရဏယသံမြုဒ္ဓဓမ္မံဒိသနာအကုသလောနာရုကမတုခာယဝရဏယသံမြုဒ္ဓဓမ္မောပိစတိအတုပိစယပင်စနာဗျာကတနာရုကမတုခာယဝရဏယသံမြုဒ္ဓဓမ္မံဒိသနာဗျာတော် နာအာရုခာမဒုက္ခယဝရဏယသံမြုတ်ဓမ္မောပိစတိဧတုပိစယာသနာကုသလနာဒုက္ခမဒုက္ခယဝရဏယသံမြုတ်တင်သနာဗျာကတံနာအာဒုက္ခမဒုက္ခယဝရဏယသံမြုတ်တင်သဓမ္မံသိသနာကုသလနာဒုက္ခမဒုက္ခယဝရဏယသံမြုတ်ဓမ္မောပိစတိဟေတုပိစယာပင်သနာကုသလံ နာဒုက္ခမဒုက္ခယဝရဏယသံမြုတ်တင်သာနာဗျာဒနာအဒုက္ခမဒုက္ခယဝရဏယသံမြုတ်တင်သာဓမ္မံဒေသနာကုသလနာဒုက္ခမဒုက္ခယဝရဏယသံမြုတ်တော်ဓမ္မောဥပ္ပစ္စတိဟေတုပစ္ဆေယပင်သာနာကုသလနာဒုက္ခမဒုက္ခယဝရဏယသံမြုတ်တင်သာနာအကုသလနာဒုက္ခမဒုက္ခယဝရဏယသံမြုတ်တင်သာဓမ္မံဒေသ နာကုလော နာဒုက္ခမဒုက္ခယဝရဏယသံမြုပ်သောဓမ္မောဥပ္ပဇတိအတုပစ္ဆယတိနိတံခိတံဧတုယာဧကုနတိန်သပေယလာအဝအဝိကတိဧကုနတိန်သသဘာဒဝိဓာရောကုသလတိကဝိပါကတိကနာကုသလနာဝိပါကန္တမံဒေသနာကုသလောနာဝိပါကောဓမ္မောဥပ္ပဇတိဧတုပစ္ဆယတိ နာကုသလနာဝိဘာကံဓမ္မံပရိသနာကုသလနာဝိဘာကောဓမ္မဥပိစတိဟိတုပိစေယနာကုသလနာဝိဘာကံဓမ္မံပရိသနာဗျာဒောနာဝိပါကောဓမ္မဥပိစတိဟိတုပိစေယနာကုသလနာဝိဘာကံဓမ္မံပရိသနာကုသလနာဝိဘာကောဇာနာဗျာဒောနာဝိဘာကောဇာဓမ္မဥပိစန္တိဟိတုပိစေယ နာကုသလနာဝိဘာကံဓမ္မံဒေသနာကုသလောနာဝိဘာဂောဇာနာအကုသလောနာဝိဘာဂောဇာဓမ္မာဥပိသံတိဟေတုပစ္စယနာအကုသလနာဝိဘာကံဓမ္မံဒေသနာအကုသလောနာဝိဘာဂောဓမ္မောဝိသတိဟေတုပစ္စယပင်စာနာဗျာကတနာဝိဘာကံဓမ္မံဒေသနာဗျာဒောနာဝိဘာဂောဓမ္မောဝိသတိဟေတုပစ္စယသာ နာကုသလနာဝိပါကံသာနာဗျာဒါနာနာဝိပါကံသာဓမ္မံဒိသနာကုသလောနာဝိပါကောဓမ္မောပိသတိအတုပိစယပင်စာနာကုသလနာဝိပါကံသာနာဗျာဒါနာနာဝိပါကံသာဓမ္မံဒိသနာကုသလောနာဝိပါကောဓမ္မောဥပိသတိအတုပိစယပင်စာ နာကုသလနာဝိပါကံသာနာကုသလနာဝိနာဝိပါကံသာဓမ္မံပိသနာကုသလနာဝိပါကောဓမ္မောပိသတိဣတုပိစယတိနိတံခိတံဟိတုယာယကုနတိန်သာပိယလာအဝိကတိကုနတိန်သာသဘာဒဝိဒါရောနာကုသလနာဝိပါကဓမ္မဓမ္မံပိသနာကုသလနာဝိပါက ဓမ္မဓမ္မောဝိသတိအတုဝိဇယနာကုသလံဝိနာဝိပါကဓမ္မဓမ္မံဒိသနာကုသလောနာဝိပါကဓမ္မဓမ္မောဥပိသတိအတုပစ္စယနာကုသလံနာဝိပါကဓမ္မဓမ္မံဒိသနာကုသလောနာဝိပါကဓမ္မဓမ္မောဇာနာအကုသလောနာဝိပါကဓမ္မဓမ္မောဇာဓမ္မဥပိသတိအတုပစ္စယနာ နာဟုသလနာဝိဘာဂဓမ္မဓမ္မံပိဿာနာအဟုသလောနာဝိဘာဂဓမ္မဓမ္မောဥဝိဇတိဟေတုဝိဇယနာဟုသလနာဝိဘာဂဓမ္မဓမ္မံပိဿာနာကုသလောနာဝိဘာဂဓမ္မဓမ္မောဝိဇတိဟေတုဝိဇယနာဟုသလနာဝိဘာဂဓမ္မဓမ္မံပိဿာနာကုသလောနာဝိဘာဂ

နာကုသလနာနေဝဝိပါကနာဝိပါကဓမ္မဓမ္မံပိဿာနာကုသလောနာနေဝဝိပါကနာဝိပါကဓမ္မဓမ္မောဝိသတိဧတုပစ္စယကုသလတိကဥပါဒိဏတိကနာကုသလနာဥပါဒိနုပါရဏိယံဓမ္မံပိဿာနာကုသလနာနုပါဒိနုပါရဏိယံဓမ္မံပိဿာနာကုသလနာနုပါဒိနုနုပါရဏိယံဓမ္မံပိဿာ ကုသလတေကတံကိလေသာတေကနာကုသလံနာတံကိလေသာတံကိလေတိကန္တမံဒိသနာကုသလနာတံကိလေသာတံကိလေတိကန္တမံဒိသနာကုသလနာတံကိလေသာအာတံကိလေတိကန္တမံဒိသကုသလတေကဝိတေကတိကနာကုသလနာတဝိရကတဝိဇာရံဓမ္မံဒိသ နာကုသလံနာဝိတကဝိဇာရမတ္တန္တမံပိဋ္ဌာနာကုသလံနာအဝိတကအဝိဇာရံဓမ္မံပိဋ္ဌာကုသလတိကာပိဒိဋ္ဌိကာနာကုသလနာပိတိတကန္တမံပိဋ္ဌာပိယလာ နာကုသလနာဒုက္ခသကန္တမံပိဋ္ဌာပိယလာနာကုသလနာဥပခာသကန္တမံပိဋ္ဌာကုသလတိကာဒါသနာတိကာတိနာကုသလနာသတရေနာပါဒမန္တမံပိဋ္ဌာပိယလာ နာကုသလနာဘာဝနာယာဘာဒဗန္ဓမံဒိဋ္ဌာနာကုသလနာနေဝတသနေနာနာဘာဝနာယာဘာဒဗန္ဓမံဒိဋ္ဌာနာကုသလနာတသနေနာဘာဒဗဟိတုကန္တမံဒိဋ္ဌာပေယလာ နာကုသလနာဘာဝနာယာဘာဒဗဟိတုကန္တမံဒိဋ္ဌာနာကုသလနာနေဝတသနေနာနာဘာဝနာယာဘာဒဗဟိတုကန္တမံဒိဋ္ဌာနာကုသလနာအာဇယဂာမိဓမ္မံဒိဋ္ဌာနာကုသလနာအဘာဇယဂာမိဓမ္မံဒိဋ္ဌာ နာကုသလနာနေဝါဇာဂာမိနာပဇာဂာမိဓမ္မံဒိသနာကုသလံအတိခန္ဓမ္မံဒိသပိယလာနာကုသလနာအတိခန္ဓမ္မံဒိသနာကုသလနာနေဝတိခနာတိခန္ဓမ္မံဒိသနာကုသလနာပရိဒ္ဓဓမ္မံဒိသနာကုသလနာအဘိဓမ္ဓမ္မံဒိသပိယလာနာကုသလနာပမာဏံရမံဓမ္မံဒိသနာကုသလနာပရိဒ္ဓရဏံဓမ္မံဒိသပိယလာနာကုသလနာအဘိဓမ္ဓရဏံ ဓမ္မံဒိဋ္ဌာပိယလာနာကုလန္နာပမာနာရမဏံဓမ္မံဒိဋ္ဌာကုသလတိကာဟိနတိကာတိနာကုသလနာဟိနံဓမ္မံဒိဋ္ဌာနာကုသလနာမေဇိမံဓမ္မံဒိဋ္ဌာနာကုသလနာပဏိတံဓမ္မံဒိဋ္ဌာနာကုသလနာမိဇာတာနိတံဓမ္မံဒိဋ္ဌာပိယလာနာကုသလနာသမ္မတာနိတံဓမ္မံဒိဋ္ဌာနာကုသလနာနိတံဓမ္မံဒိဋ္ဌာနာကုသလနာ နာမေဃာရဏန္တမံဒိဋ္ဌာပိယလာနာကုသလနာမေဃာဟိတုကန္တမံဒိဋ္ဌာပိယလာနာကုသလနာမေဃာတိပဋိဏမံဒိဋ္ဌာနာကုသလနာနုဘာနန္တမံဒိဋ္ဌာပိယလာနာကုသလနာဥပါဒိဏမံဒိဋ္ဌာနာကုသလနာတိဒန္တမံဒိဋ္ဌာပိယလာနာကုသလနာအနာတံဓမ္မံဒိဋ္ဌာနာကုသလနာတိဒါရမဏဓမ္မံဒိဋ္ဌာပိယလာနာကုသလနာနာနာဒါရမဏဓမ္မံဒိဋ္ဌာပိယလာ နာကုသလနာပိစုဘာနာရမဏဓမ္မံဒိသာနာကုသလနာဣဇတံဓမ္မံဒိသာပိယလာ နာကုသလနာဗိဓာဓမ္မံဒိသာနာကုသလနာဣဇတာရမဏဓမ္မံဒိသာပိယလာနာကုသလနာဗိဓာရမဏဓမ္မံဒိသာကုသလတိကသာနိတတနတိကနာကုသလနာ သာနိဒသနာသမ္ပရိကနာမံဒိသာနာကုသလနာသာနိဒသနာသမ္ပရိကောနာမောပိစတိဟိတုပစ္စယ နာကုသလနာသာနိဒသနာသမ္ပတိကံဓမ္မံဒိသနာကုသလောနာသာနိဒသနာသမ္ပတိကောဓမ္မောဝိသတိအတုပစ္စယနာကုသလနာသာနိဒသနာသမ္ပတိကံဓမ္မံဒိသနာဗျာဒောနာသာနိဒသနာသမ္ပတိကောဓမ္မောဝိသတိအတုပစ္စယနာကုသလံနာသာနိဒသနာသမ္ပတိကံဓမ္မံဒိသနာကုသလောနာသာနိဒသနာသမ္ပတိကောဇာနာဗျာဒော နာသနိရသနာတတိဝောဇာနာမဥပိသံတိအတုပစ္စယနာကုသလံနာသနိရသနာတပရိကံနာမံဒေသနာကုလော နာသနိရသနာတပတိဝောဇာနာအကုသလောနာသနိရသနာတပတိဝောဇာနာမဥပိသံတိအတုပစ္စယနာဟုသလံနာသနိဒသနာသပရိခန္ဓာမံဒိသနာအဟုသလောနာသနိဒသနာသပတိခော ဓမ္မောဝိဇ္ဇတိတုပိစေယနာကုသလနာသတိဒသနာသဗ္ဗိကန္တမံသိစ္စာနာကုသလောနာသတိဒသနာသဗ္ဗိကောဓမ္မောဝိဇ္ဇတိတုပိစေယနာအကုသလံနာသတိဒသနာသဗ္ဗိကန္တမံသိစ္စာနာဗျာဒောနာသတိဒသနာသဗ္ဗိကောဓမ္မောဥပိဇ္ဇတိတုပိစေယနာကုသလံနာသတိဒသနာသဗ္ဗိကန္တမံသိစ္စာနာကုသလော နာအာသနိရသနာသဗ္ဗိဝောဇာနာဗျာဒောနာသနိရသနာသဗ္ဗိဝောဇာဓမ္မာဥပ္ပိသံတိဟိတုပိစယံနာကုသလနာအာသနိရသနာသဗ္ဗိကန္တမံတိသနာကုသလောနာသနိရသနာသဗ္ဗိကောဇာနာကုသလောနာသနိရသနာသဗ္ဗိကောဇာဓမ္မာဥပ္ပိသံတိဟိတုပိစယံ သဗျာကတနာသနိဒသနာသပ္ပိကနာမံဒေသနာဗျာဒော နာသနိဒသနာသပ္ပိဝရမောဩဝိသတိအတုပိစေဟာနာဗျာကတနာသနိဒသနာသပ္ပိကနာမံဒေသနာကုသလောနာသနိဒသနာသပ္ပိကောဓမ္မောဝိသတိအတုပိစေဟာနာဗျာကတနာသနိဒသနာသပ္ပိကနာမံဒေသနာကုသလောနာသနိဒသနာသပ္ပိကောဓမ္မောဝိသတိအတုပိစေဟာနာဗျာကတနာ နာသာနိရသနာသဗ္ဗတိကန္နာမံဒိဋ္ဌာနာကုသလောနာသာနိရသနာသဗ္ဗတိဟောစာနာဗျာကတောနာသာနိရသနာသဗ္ဗတိဟောစာဓမ္မဥပ္ပဇာနိတုပ္ပဇယနာဗျာကတံနာသာနိရသနာသဗ္ဗတိကံဓမ္မံဒိသနာကုသလောနာသာနိရသနာသဗ္ဗတိဝောဇာနာဗျာတောနာသာနိရသနာသဗ္ဗတိဝောဇာဓမ္မဥပိသံတိဣတုပိစယနာဗျာကတံ နာသာနိရသနာသဗ္ဗရိကံဓမ္မံဒိသနာကုသလော နာသာနိရသနာသဗ္ဗိဝောဇာနာကုသလောနာသာနိရသနာသဗ္ဗိဝောဇာဓမ္မဥပ္ပဇန္တိအတုပစ္ဆေယနာကုသလံနာသာနိရသနာသဗ္ဗရိကံဇာနာဗျောဓမ္မသာနိရသနာသဗ္ဗိကံဇာဓမ္မံဒိသနာကုသလောနာသာနိရသနာသဗ္ဗိဝောဓမ္မောဝိဇ္ဇတိယတုပစ္ဆေယပင်ဇာနာအကုသလံ နာသနိဒသနာတပ္ပိကံဇာနာဗျာကတံနာသနိဒသနာတပ္ပိကံဇဓမ္မံဒိသနာကုသလောနာသနိဒသနာတပ္ပိကောဓမ္မောပိစတိအတုပစ္စယပင်ဇာနာကုသလနာသနိဒသနာတပ္ပိကံဇာနာကုသလနာသနိဒသနာတပ္ပိကံဇာဓမ္မံဒိသနာကုသလောနာသနိဒသနာတပ္ပိကောဓမ္မောပိစတိအတုပစ္စယနာကုသလံ နာတာနိဒာသနာသပရိကံသာနာကုသလနာသနိဒာသနာသပရိကံသာဓမ္မမတိဇာနာကုသလော နာသနိဒာသနာသပရိကောဓမ္မောဥပ္ပဇ္ဇတိဟေတုပစ္စယနာကုသလနာသနိဒာသနာသပရိကံသာနာကုသလနာသနိဒာသနာသပရိကံသာဓမ္မမတိဇာနာကုသလောနာသနိဒာသနာသပရိကောဇာနာကုသလော နာသာတိရသနာသဗ္ဗေကောဇာဓမ္မာဥပ္ပဇံတိအတုပစ္စယတံခိတံဟေကုဟေတုယာဧကုနရိန္ဒပေယလာအဝိတေဧကုနရိန္ဒသဗ္ဗန္တာဝိဒါရောနာကုသလံနာအာနိဒသနာသဗ္ဗိကံဓမ္မံပိစ္ဆာနာကုသလောနာအာနိဒသနာသဗ္ဗိကောဓမ္မောဝိဇတိအတုပစ္စယတံခိတံ ဟေတုယာယကုဏတိန်သပယလာအဝိတေကုဏတိန်သာသဗ္ဗတာဝိဒါရောနာကုသလနာအနိရသနာအပရိကနာမံပိသနာကုသလနာအနိရသနာအပိကောဓမ္မောဥပိသတိအတုပိစယတံခိတံဣတုယာနဝသဗ္ဗတာဝိဒါရောဝေရဏတိကကုသလတိကနာဒုက္ခယဝရဏယသံမြုဒ္ဒနာကုသလနာမံပိသနာဒုက္ခယဝရဏယသံမြုဒ္ဒော နာကုသလဓမ္မောဝိသတိဟေတုဝိဇယနာဒုက္ခယဝရဏယသံယုတ်တနာကုသလဓမ္မံပိစ္ဆာနာဒုက္ခယဝရဏယသံယုတ်တော်နာကုလောဓမ္မောဝိသတိတုဝိဇာနာဒုက္ခယဝရဏယသံယုတ်တာနာကုသနာမံဒိဋ္ဌာနာအဒုက္ခအမဒုက္ခယဝရဏယသံယုတ်တောနာကုလောဓမ္မောဝိသတိဟေတုဝိဇာနာဒုက္ခယဝရဏယသံယုတ်တာနာကုသနာမံဒိဋ္ဌာ နာဒုက္ခယဝရဏယသံယုတ်တော်နာကုလောဇာနာအဒုက္ခမဒုက္ခယဝရဏယသံယုတ်တော်နာကုလောဇာဓမ္မဝိဇန္တိဟေတုဝိဇယပေဟာလာတတ္တနာဒုက္ခယဝရဏယသံယုတ်တာနာကုသလဓမ္မံဒိဇာနာဒုက္ခယဝရဏယသံယုတ်တော်နာကုသလောဓမ္မောဝိဇတိဟေတုဝိဇယနာဒုက္ခယဝရဏယသံယုတ်တာနာကုသလဓမ္မံဒိဇာနာ ဓာတုကာယဝရဏယသံယုတ်တော်နာကုလောဓမ္မောပိစတိအတုပိစယဓာတုကာယဝရဏယသံယုတ်တော်နာကုသလဓမ္မံဒိသနာဒုက္ခမဒုက္ခယဝရဏယသံယုတ်တော်နာကုသလောဓမ္မောပိစတိအတုပိစယဓာတုကာယဝရဏယသံယုတ်တော်နာကုသလဓမ္မံဒိသနာဒုက္ခယဝရဏယသံယုတ်တော်နာကုသလောဇာနာအဒုက္ခမဒုက္ခယဝရဏယသံယုတ်တော် နာကုလောသာဓမ္မဥပိသံတိတုပိစယမေယလာတတ္တနာအဒုက္ခမဒုက္ခယဝရဏယတံပြုတ်တံနာကုသလံဓမ္မံဒိဋ္ဌာနာဒုက္ခမဒုက္ခယဝရဏယတံပြုတ်တောနာကုသလောဓမ္မောဥပိသတိတုပိစယနာဒုက္ခမဒုက္ခယဝရဏယတံပြုတ်တံနာကုသလံဓမ္မံဒိဋ္ဌာနာဒုက္ခယဝရဏယတံပြုတ်တောနာကုသလောဓမ္မောဥပိသတိဟေတုပိစယ နာဒုက္ခမဒုက္ခယဝရဏယသံပြုတ်တနာကုသလံဓမ္မံဒိဋ္ဌာနာဒုက္ခယဝရဏယသံပြုတ်တော်နာကုသလောဓမ္မောဝိသတိဟေတုပိစယနာအဒုက္ခမဒုက္ခယဝရဏယသံပြုတ်တနာကုသလံဓမ္မံဒိဋ္ဌာနာဒုက္ခယဝရဏယသံပြုတ်တော်နာကုသလောဇာနာအဒုက္ခမဒုက္ခယဝရဏယသံပြုတ်တော်နာကုသလောဇာဓမ္မောနာကုလောဇာဓမ္မဝိဇ္ဇံတိတုပိစယပိယလာတတ္တ နာဒုက္ခယဝရဏယသံပြုတ်တနာကုသလင်္သာနာအဒုက္ခမဒုက္ခယဝရဏယသံပြုတ်တနာကုသလင်္သာဓမ္မံတိသာနာဒုက္ခယဝရဏယသံပြုတ်တနာကုလောဓမ္မောဥပိသတိအတုပိစယနာဒုက္ခယဝရဏယသံပြုတ်တနာကုသလင်္သာနာအဒုက္ခမဒုက္ခယဝရဏယသံပြုတ်တနာကုသလင်္သာဓမ္မံတိသာနာဒုက္ခယဝရဏယသံပြုတ်တနာကုလောဓမ္မောဥပိသတိအတုပိစယ နာဒုက္ခယဝရဏယသံပြုတ်တာနာကုသလံဇာနာအဒုက္ခမဒုက္ခယဝရဏယသံပြုတ်တာနာကုသလံဇာဓမ္မံဒိသနာအဒုက္ခမဒုက္ခယဝရဏယသံပြုတ်တာနာကုသလောဓမ္မောဝိသတိဧတုပိစယနာဒုက္ခယဝရဏယသံပြုတ်တာနာကုသလံဇာနာအဒုက္ခမဒုက္ခယဝရဏယသံပြုတ်တာနာကုသလံဇာဓမ္မံဒိသနာဒုက္ခယဝရဏယသံပြုတ်တော် နာကုလောဇာနာဒုက္ခမဒုက္ခယဝရဏယသံယုတနာကုလောဇာဓမ္မဥပိသံတိအတုပစ္စယပိယလာတတ္တနာဒုက္ခယဝရဏယသံယုတနာကုသလင်္ဇာနာအဒုက္ခမဒုက္ခယဝရဏယသံယုတနာကုသလင်္ဇာဓမ္မံဒိဋ္ဌာနာဒုက္ခယဝရဏယသံယုတနာကုလောဓမ္မဥပိသတိအတုပစ္စယ နာဒုက္ခယဝရဏယသံပြုတ်တနာကုသလင်္ဇာနာဒုက္ခမဒုက္ခယဝရဏယသံပြုတ်တနာကုသလင်္ဇာဓမ္မပိစ္ဆာနာဒုက္ခယဝရဏယသံပြုတ်တနာကုသလောဓမ္မောပိစ္ဆတိအတုပိစ္ဆေယနာဒုက္ခယဝရဏယသံပြုတ်တနာကုသလင်္ဇာနာဒုက္ခမဒုက္ခယဝရဏယသံပြုတ်တနာကုသလင်္ဇာဓမ္မပိစ္ဆာ ဒါဒုက္ခမဒုက္ခယဝရဏယသံယုတ်တနာကုသလဓမ္မောပိစတိအတုပိစယဘေယလာတတသံခိတံဟေတုယဧကုဏပညာတအာရမဏိဧကုဏပညာတဘေယလာအဝိဒေဧကုဏပညာတသာဒုက္ခယဝရဏယသံယုတ်တနာကုသလဓမ္မံဒိသနာဒုက္ခယဝရဏယ အမယုတ်တော်နာကုသလောဓမ္မောဝိသတိဟေတုပစ္စယသံခိတံဟေတုယာဧကုဏပညာတနာဒုက္ခယဝရဏယသံယုတ်တနာဗျာဏဓမ္မံဒိသနာဒုက္ခယဝရဏယသံယုတ်တော်နာဗျာတော်ဓမ္မောဝိသတိဟေတုပစ္စယသံခိတံဟေတုယာအတ္တသတ္တလီတာသဗ္ဗတာဝိဓာရောဝရဏတိကဝိဘာကတိက နာဒုက္ခယဝရဏယသံယုတ်တနာဝိဘာကနာမပိစ္ဆာနာဒုက္ခယဝရဏယသံယုတ်တောနာဝိဘာကောဓမ္မောဝိသတိအတုပိစေယသံခိတံဟေတုယဧကုဏပညာတပိယလာ အာဝိကတိဧကုဏပညာတသံခိတံဝိဘာကတိကကုသလတိကဝိဘာကနာဝိဘာကံနာကုသလနာမပိစ္ဆာပိယလာ နာဝိပါကဓမ္မဓမ္မနာကုသလဓမ္မပိဋ္ဌာနာနေဝဝိပါကနာဝိပါကဓမ္မဓမ္မနာဗျာဒန္တမံဒိဇာဥပါရိဏတိကာကုသလတိကာနာဥပါရိနုပါရဏိယံနာကုသလန္တမံဒိဇာပေယလာနာနုပါရိနုပါရဏိယံနာကုသလန္တမံဒိဇာပေယလာနာနုပါရိနာနုပါရဏိယံနာကုသလန္တမံဒိဇာ တံကိလေသာတိကာကုသလတိကာနာတံကိလေသာတံကိလေတိကာနာကုသလနာမံဒိသဘေယလာနာအတံကိလေသာတံကိလေတိကာနာကုသလနာမံဒိသဘေယလာနာအတံကိလေသာအတံကိလေတိကာနာကုသလနာမံဒိသဝိတေကတိကာတိကုသလတိကာနာသဝိတကသဝိဇာရဏနာကုသလနာမံဒိသဘေယလာနာဝိတကဝိဇာရမတ္တံ နာကုသလန္တမံဒိဇာမေယလာနာဝိတကဝိဇာရနာကုသလန္တမံဒိဇာနာဘိတိသာဓမ္မကုသလန္တမံဒိဇာမေယလာနာဒုက္ခသကတနာကုသလန္တမံဒိဇာမေယလာနာဝဂါသာဒါနာကုသလန္တမံဒိဇာနာတသနေနာပါတမနာကုသလန္တမံဒိဇာမေယလာနာဘောင်နာယပါတမနာကုသလန္တမံဒိဇာမေယလာနာနေဝတသနေနာနာဘောင်နာယပါတမနာကုသလန္တမံဒိဇာ နာဒသနေနာဘာတဘဟိတုကံနာကုသလံဓမ္မံဒိသဘေယလာနာဘာဝနာယာဘာတဘဟိတုကံနာကုသလံဓမ္မံဒိသဘေယလာနာနေဝတသနေနာနာဘာဝနာယာဘာတဘဟိတုကံနာကုသလံဓမ္မံဒိသနာအာဇေအာဂာမိနာကုသလံဓမ္မံဒိသဘေယလာနာအာဘာဇေအာဂာမိနာကုသလံဓမ္မံဒိသဘေယလာနာနေဝဇေအာဂာမိနာဘာဇေအာဂာမိနာကုသလံဓမ္မံဒိသ နာတိခံနာကုသလန္ဓမ္မံဒိသပေယလာနာအတိခံနာကုသလန္ဓမ္မံဒိသပေယလာနာနေဝါတိခနာတိခနာကုသလန္ဓမ္မံဒိသနာပရိဒံနာကုသလန္ဓမ္မံဒိသပေယလာ နာမေကတနာကုသလန္ဓမ္မံဒိသပေယလာနာပမာဏံနာကုသလန္ဓမ္မံဒိသနာပရိဒါရမဏနာကုသလန္ဓမ္မံဒိသပေယလာနာမေကတရမဏနာကုသလန္ဓမ္မံဒိသပေယလာ နဗမာနာရမဏနာကုသလနာမံဒိသာနာဟိနာနာကုသလဓမ္မံဒိသာပေဟာလာနာမစ္စည်းမံနာကုသလံဓမ္မံဒိသာပေဟာလာနာပဏိတံနာကုသလံဓမ္မံဒိသာနာမေဇာတာနိယတံနာကုသလဓမ္မံဒိသာပေဟာလာနာသမ္မတနိယတံနာကုသလဓမ္မံဒိသာပေဟာလာနာနိဒံနာကုသလဓမ္မံဒိသာနာမေဃာရဏနာကုသလဓမ္မံဒိသာပေဟာလာနာမေဃာဟိတုကံ နာကုသလံဓမ္မံဒိဋ္ဌာပေအားလာနာမေကာတိပတိနာကုသလံဓမ္မံဒိဋ္ဌာနာနုဘာနာနာကုသလနာမံဒိသပေယလာနာဥပါဒိနာကုသလနာမံဒိသနာတိတံနာကုသလနာမံဒိသပေယလာနာနာကတနာကုသလံဓမ္မံဒိသနာတိတာရမဏနာကုသလံဓမ္မံဒိသပေယလာနာအနာတာရမဏနာကုသလံဓမ္မံဒိသပေယလာနာပိစုဘာနာရမဏ နာကုသလံဓမ္မံဒိဋ္ဌာနာယဇတံနာကုသလံဓမ္မံဒိဋ္ဌာပေယလာနာဗဟိတာနာကုသလံဓမ္မံဒိဋ္ဌာနာယဇတာရမံနာကုသလံဓမ္မံဒိဋ္ဌာပေယလာနာဗဟိတာရမံနာကုသလံဓမ္မံဒိဋ္ဌာသာနိဒသနာတိကာကုသလတိကာနာသာနိဒသနာသပ္ပိကာနာကုသလနာမံဒိဋ္ဌာနာသာနိဒသနာသပ္ပိကော နာကုသလောဓမ္မောပိသတိဟိတုပစ္စယနာ သာနိဒသနာတပ္တိကံနာကုသလံဓမ္မံဒိသနာအာနိဒသနာတပ္တိကောနာကုသလောဓမ္မောဥပိသတိဟိတုပစ္စယနာသာနိဒသနာတပ္တိကံနာကုသလံဓမ္မံဒိသနာအာနိဒသနာအပ္တိကောနာကုသလောဓမ္မောဥပိသတိဟိတုပစ္စယပိယလာသာနာအာနိဒသနာတပ္တိကံ နာကုသလံဓမ္မံဒိသနာအာနိဒါသနာသဗ္ဗိကောနာကုသလောဓမ္မောဝိသတိအတုပစ္စယနာအာနိဒါသနာသဗ္ဗိကနာကုသလံဓမ္မံဒိသနာသာနိဒါသနာသဗ္ဗိကောနာကုသလောဓမ္မောဝိသတိအတုပစ္စယနာ အာနိဒါသနာသဗ္ဗိကနာကုသလံဓမ္မံဒိသနာအာနိဒါသနာအပ္ပိကော နဂုလောဓမ္မောဝိဇ္ဇတိဟိတုပိစယပိယလာသာနာအာနိဒသနာအပိကံနာကုသလံဓမ္မံဒိသနာနိရသနာအပတိကောနာကုလောဓမ္မောဝိဇ္ဇတိဟိတုပိစယသာနာတာနိရသနာတပတိကံနာကုသလံသာနာအာနိဒသနာအပတိကံနာဂုတလင်္ဇာဓမ္မံပိဇာနာသနိဒသနာသဗ္ဗိကောနာဂုလောဓမ္မောပိဇတိဟိတုပိစယသာ နာအာနိဒသနာသဗ္ဗတိကနာကုသလင်္ဇာနာအာနိဒသနာအပ္တိကံနာကုသလင်္ဇာဓမ္မံတိဇာနာ သာနိဒသနာသဗ္ဗတိကောနာကုလောဓမ္မောပိစတိဟိတုပိစယသသံခိတံဟိတုယာဒိန်သအရမေနဝပိယလာအဝိကတိဒိန်သသဗ္ဗဒါဝိဒါရောနာသာနိဒသနာသဗ္ဗတိကံနာကုသလနာမံတိဇာနာ သာနိဒသနာသဗ္ဗတိကော သာကုသလဓမ္မောဝိသတိဟိတုပစ္စယဟိတုယာဒိန္တာအာရမေနဝဘေယလာအဝိတေဒိန္တာသဗ္ဗတာဝိဓာရောသာသာနိဒသနာသဗ္ဗိကာနာဗျာဒနာမံဒိသနာသာနိဒသနာသဗ္ဗိကောနာဗျာတော်ဓမ္မောဝိသတိဟိတုပစ္စယဟေတုယာနဝသဗ္ဗဒါနဝသာနိဒသနာတိကဝရဏတိကာတိ နာသာနိဒာသနာတပ္ပိကနာဒုက္ခယဝရဏယသံပြုတ်တံဓမ္မံဒိဋ္ဌာယိဒုယတိန်သာနာသာနိဒာသနာတပ္ပိကနာဒုက္ခယဝရဏယသံပြုတ်တံဓမ္မံဒိဋ္ဌာယိဒုယတိန်သာနာသာနိဒာသနာတပ္ပိကနာအဒုက္ခမဒုက္ခယဝရဏယသံပြုတ်တံဓမ္မံဒိဋ္ဌာယိဒုယတိန်သာနာသာနိဒာသနာတပ္ပိကနာဝိဘာကံဓမ္မံဒိဋ္ဌာပေယလာနာသာနိဒာသနာတပ္ပိကံ နာဝိဘာဂဓမ္မဓမ္မံဒိသာယတုယဒိန္တနာသာနိရသနာသပ္ပိကံနာနေဝဝိဘာဂနာဝိဘာဂဓမ္မဓမ္မံဒိသာယတုယနဝနာသာနိရသနာသပ္ပိကံနာဥပါရိနုပါရဏိယဓမ္မံဒိသာဖေယလာနာသာနိရသနာသပ္ပိကံနာနုပါရိနုပါရဏိယဓမ္မံဒိသာဖေယလာနာသာနိရသနာသပ္ပိကံ နာနုပါရိဏနုပါရဏိယံဓမ္မံဒိသာယတုယဒိန္တနာသနိဒသနာသပတိကံနာသံကိလေသာသံကိလေသိကနာမံဒိသာယတုယဒိန္တနာသနိဒသနာသပတိကံနာအသံကိလေသာသံကိလေသိကနာမံဒိသာပိယလာနာသနိဒသနာသပတိကံနာသံကိလေသာအသံကိလေသိကနာမံဒိသာယတုယဒိန္တ နာသာနိဒာသနာသပရိကံနာသာဝိတကသဝိစာရံဓမ္မံပိဿာပေယလာနာသာနိဒာသနာသပရိကံနာဝိတကဝိစာရမတံဓမ္မံပိဿာနာသာနိဒာသနာသပရိကံနာဝိတကဝိစာရံဓမ္မံပိဿာပေယလာနာသာနိဒာသနာသပရိကံနာပိတိတကံဓမ္မံပိဿာပေယလာ နာသနိဒသနာသဗ္ဗိကနာဒုက္ခအသကတံဓမ္မံတိစ္ဆာပေယလာနာသနိဒသနာသဗ္ဗိကနာဝကသကတံဓမ္မံပတိစ္ဆာနာသနိဒသနာသဗ္ဗိကနာဒသနိနာဘာဒဗန္ဓမံတိစ္ဆာပေယလာ နာသာနိဒသနာသပရိကနာဘာဝနာယာပါဒမန္တမဒိဋ္ဌာနာသာနိဒသနာသပရိကံနာနိဝါဒသနေနာနာဘာဝနာယာပါဒမန္တမဒိဋ္ဌာနာသာနိဒသနာသပရိကံနာဒသနေနာပါဒဘာဟိတုအန္တမဒိဋ္ဌာပေယလာနာသာနိဒသနာသပရိကံနာဘာဝနာယာပါဒဘာဟိတုကန္တမဒိဋ္ဌာ နာသာနိဒသနာသဗ္ဗေကံနာနေဝါဒသနေနာနာဘောင်နာယပါတဗ္ဗဟိတုကန္တမံပတိစ္ဆာနာသာနိဒသနာသဗ္ဗေကံနာအာဇယကမိန်ဓမ္မံပတိစ္ဆာပေအာလာနာ သာနိဒသနာသဗ္ဗေကံနာအဘာဇယကမိန်ဓမ္မံပတိစ္ဆာနာ သာနိဒသနာသဗ္ဗေကံနာနေဝါဇယကမိနာပဇယကမိန်ဓမ္မံပတိစ္ဆာနာသာနိဒသနာသဗ္ဗေကံ နာသေခန္ဓာမမတိသဘေယလာနာသတိဒသနာသဗ္ဗိကံနာသေခန္ဓာမမတိသနာသတိဒသနာသဗ္ဗိကံနာနေဝအသေခနာသေခန္ဓာမမတိသဘေယလာနာသတိဒသနာသဗ္ဗိကံနာပရိဒန္ဓာမမတိသနာသတိဒသနာသဗ္ဗိကံနာမေကန္ဓာမမတိသဘေယလာနာသတိဒသနာသဗ္ဗိကံနာဗမန္တန္ဓာမမတိသ နာသနိရသနာသပ္ပိကနာပရိဒါရမဏဓမ္မပတိစ္ဆာပေယလာနာသနိရသနာသပ္ပိကနာမေကဒါရမဏဓမ္မပတိစ္ဆာပေယလာနာသနိရသနာသပ္ပိကနာဗမနာရမဏဓမ္မပတိစ္ဆာနာသနိရသနာသပ္ပိကနာဟိနံဓမ္မပတိစ္ဆာနာသနိရသနာသပ္ပိကနာမေဇိမံဓမ္မပတိစ္ဆာနာသနိရသနာသပ္ပိကနာပဏိတံဓမ္မပတိစ္ဆာ နာသာနိဒာနာသပရိကနာမိစ္ဆတာတိတန္တမံဒိဋ္ဌာပိယလာနာသာနိဒာနာသပရိကံနာသံမတ္တနိယတန္တမံဒိဋ္ဌာနာသာနိဒာနာသပရိကံနာအနိဒံဓမ္မံဒိဋ္ဌာပိယလာနာသာနိဒာနာသပရိကံနာမေကာရဏနာမံဒိဋ္ဌာပိယလာနာသာနိဒာနာသပရိကံ နာမေဃာယတုကံနာမံဒိသဘေယလာနာသနိဒသနာသပ္ပိကနာမေဃာတိပတိဓမ္မံဒိသနာသနိဒသနာသပ္ပိကံနာနုဘာနံဓမ္မံဒိသဘေယလာနာအသနိဒသနာသပ္ပိကံနာဥပါရိဓမ္မံဒိသနာသနိဒသနာသပ္ပိကနာအတိတံဓမ္မံဒိသဘေယလာနာသနိဒသနာသပ္ပိကနာအနာဂတံဓမ္မံဒိသနာသနိဒသနာသပ္ပိကနာအတိတာရမဏဓမ္မံဒိသဘေယလာ နာသနိရသနာသပ္ပရိကနာနာဒါရဏဓမ္မပရိစ္ဆာပိယလာနာသနိရသနာသပ္ပရိကံနာပိစုဘာနာရဏဓမ္မပရိစ္ဆာနာသနိရသနာသပ္ပရိကံနာယဇဒန္တမံဒိဇာဘေယလာနာသနိဒသနာသပ္ပိကံနာဗိဓာဓမ္မံဒိဇာနာသနိဒသနာသပ္ပိကံနာယဇဒါရမံဓမ္မံဒိဇာနာသနိဒသနာသပ္ပိကော နာယေဇဓာရံနောဓမ္မောပိစတိဟေတုပိစယနာသနိရသနာသပ္ပိကံနာယေဇဓာရံနံဓမ္မံဒိဇာနာနိရသနာသပ္ပိကောနာယေဇဓာရံနောဓမ္မောပိစတိဟေတုပိစယဟေတုယာဒိဋ္ဌပိယလာအဝိတေဒိဋ္ဌသဗ္ဗဓာဝိဒါရောနာသာနိရသနာသပ္ပိကနာဗိဒါရံနံဓမ္မံဒိဇာနာသနိရသနာသပ္ပိကော နာဗိဒါရမနောဓမ္မောဥပိသတိဟိတုပစ္ဆေယနာတတိရတနာတပိကံနာဗိဒါရမနံဓမ္မံဒိသနာအာနိဒသနာတပိကောနာဗိဒါရမနောဓမ္မောဥပိသတိဟိတုပစ္ဆေယနာတတိရတနာတပိကံနာဗိဒါရမနံဓမ္မံဒိသနာအာနိဒသနာပိကောနာဗိဒါရမနောဓမ္မောဥပိသတိဟိတုပစ္ဆေယပေယလာသာနာအာနိဒသနာ သာပတိကံနာဘိဓာရဏံဓမ္မံပိသနာနိဒသနာသာပတိကောနာဘိဓာရဏောဓမ္မောဥပိသတိဟိတုပိစယသနာအာနိဒသနာအပရိကံနာဘိဓာရဏံဓမ္မံပိသနာအာနိဒသနာပိကောနာဘိဓာရဏောဓမ္မောဥပိသတိဟိတုပိစယသနာသနိဒသနာသပတိကံ နာဗိဓာရမေသာနာနိရသနာ အပ္ပိကနာဗိဓာရမေသာဓမ္မံဒိသနာသတိရသနာသပ္ပိကောနာဗိဓာရံနောဓမ္မဥပိသတိဟိတုပစ္ဆေယသာနာအာနိရသနာသပ္ပိကံနာဗိဓာရံနိသနာနိရသနာအပ္ပိကံနာဗိဓာရံနိသဓမ္မံဒိသနာသာနိရသနာသပ္ပိကောနာဗိဓာရံနောဓမ္မဥပိသတိဟိတုပစ္ဆေယသာသံခိတံ ဟေတုယဒိန္တာရမေနဝဘေယလာအဝိတေဒိန္တာအာဇာဒဝါရေပိပိစယဝါရေပိနေတယဝါရေပိတံတဒဝါရေပိတံပြုတ်တဝါရေပိဘေယဝါရေပိဝိဒါရောဓမ္မပစ္စနိယေတိကတိကပဋ္ဌာနံဒိဋ္ဌိတံမောဒတာဘဝတော်ရတော်သမန္တမုဒ္ဒတာမောဒတာဘဝတော်ရတော်သမန္တမုဒ္ဒတာမောဒတာဘဝတော်ရတော်သမန္တမုဒ္ဒတာ အဘိဓမ္မပိရကဓမ္မပိစနိယဒုက္ခဒုက္ခပဋ္ဌာနာပါဠိမောဒသဝဒောရဒောသမန္တမုဒ္ဒသမောဒသဝဒောရဒောသမန္တမုဒ္ဒသမောဒသဝဒောရဒောသမန္တမုဒ္ဒသဟေတုဒုက္ခသာယတုကဒုက္ခတိနာဟေတုံနာသာယတုကံဓမ္မံဒိသနာဟေတုနာသာယတုကောဓမ္မောဝိသတိဟေတုပစ္စယတံခိတံ ဟိတုယာဒီနိအာရမေကံပေအလာအဝိတိဒီနိနာဟေတုံ နာသဟေတုကံဓမ္မံဒိသနာဟေတုနာသဟေတုကောဓမ္မောပိစတိနာဟေတုပိစယနာဟေတုံနာသဟေတုကံဓမ္မံဒိသနာဟေတုနာသဟေတုကောဓမ္မောပိစတိနာအာရမဏပိစယသံခိတံနာဟေတုယာဧကံနာရံနေတိနိနာအတိတိယတိနိ ဟေတုအာရမဏနာနာဟေတုနာလဟေတုကောဓမ္မောနာဟေတုတနာလဟေတုကန္တာနာမတဟေတုပိစေနာပိစေယောနာဟေတုနာလဟေတုကောဓမ္မောနာဟေတုတနာလဟေတုကန္တာနာမတအာရမဏပိစေနာပိစေယောနာဟေတုနာလဟေတုကောဓမ္မောနာနာဟေတုတနာသာဟိတုကသာရမသာရမဏပိစေနာပိစေယောဟိတုယဧကံအာရမဏေဇတာတိပေယလာ အဝိတေသတာတိ နာဟိတုံနာဟိတုခန္ဓာမံဒိသနာဟိတုနာဟိတုဂောဓမ္မောပိသတိဟိတုပိစေယနာဟိတုံနာဟိတုခန္ဓာမံဒိသနာနာဟိတုနာဟိတုဂောဓမ္မောပိသတိဟိတုပိစေယနာဟိတုံနာဟိတုခန္ဓာမံဒိသနာဟိတုနာဟိတုဂောဇာနာနာဟိတုနာဟိတုဂောဇာဓမ္မဝိသန္တိဟိတုပိစေယ နာနာဧတုံနာဧတုကန္တမံဒိသနာနာဧတုနာအာဧတုကောနမောဩဝေဇတိဧတုပစ္စယနာနာဟေတုံနာဟေတုကန္တမံပစ္ဆာနာဟေတုနာဟေတုဘောဓမ္မောဩဝေဇတိဟေတုပစ္စယနာနာဟေတုံနာဟေတုကန္တမံပစ္ဆာနာဟေတုနာဟေတုကောဇာနာနာဟေတု နာအာဟိတုကောဇာဓမ္မဝိဇန္တိတုဝိဇယနာဟေတုံနာအာဟိတုကံဇာနာနာဟေတုံနာဟိတုကံဇာဓမ္မံဒိဇာနာဟေတုနာအာဟိတုကောဓမ္မောဥပ္ပဇတိဟေတုဝိဇယနာဟိတုံနာဟိတုကံဇာနာနာဟေတုံနာအာဟိတုကံဇာဓမ္မံဒိဇာနာနာဟေတုနာဟိတုကောဓမ္မောဝိသတိတုဝိဇယာနာဟေတုံနာအာဟိတုကံဇာနာနာဟေတုံနာ နာဟိတုကံသာဓမ္မံဒိသနာဟိတုနာဟိတုကောဇာနာနာဟိတုနာဟိတုကောဇာဓမ္မဩဝိဇာနိတုဝိဇာနာဂိတံဟိတုယာနဝအာရမဏိနဝဗေယလာအဝိတေနဝသဘာဒနဝနာဟိတုနာဟိတုတံပြုတ်တံဓမ္မံဒိသနာဟိတုနာဟိတုတံပြုတ်တော်ဓမ္မောဝိဇတိဟိတုဝိဇာတိနိနာဟိတုနာဟိတုဝိပြုတ်တံဓမ္မံဒိသနာဟိတုနာဟိတုဝိပြုတ်တော်ဓမ္မောဥပ္ပဇတိဟိ ဟေတုပစေယာတိနိနာနာဟေတုံနာဟေတုဝေပြုဒ္ဒနာမမတိသနာနာဟေတုနာဟေတုဝေပြုဒ္ဒောဓမ္မောဝိသတိဟေတုပစေယာတိနိနာဟေတုံနာဟေတုဝေပြုဒ္ဒနာနာနာဟေတုံနာဟေတုဝေပြုဒ္ဒနာဓမ္မံဒိသနာဟေတုနာဟေတုဝေပြုဒ္ဒောဓမ္မောဥပိသတိဟေတုပစ္ဆယတိနိဟေတုယာနဝသဘာဒဝိဒါရော နာဟေတုံနာဟေတုံဇေဝနာအာဟေတုကံဇာဓမ္မံဒိသနာဟေတုနာဟေတုဇေဝနာဟေတုဩဇာဓမ္မောဝိသတိတုပိစရာယာဝပညာဝါရိပိဧကံနာနာဟေတုံနာဟေတုကံဇေဝနာနာဇာဟေတုံဓမ္မံဒိသနာနာဟေတုနာဟိတုကောဇေဝနာနာဇာဟိတုဓမ္မောဝိသတိဟေတုပိစယနာဟိတုံနာဟိတုံဇေဝ နာဟိတုဝိပြုတ်တင်သာဓမ္မံဒိဋ္ဌာနာဟိတုနာဟိတုဇေဝနာဟိတုဝိပြုတ်သောသာဓမ္မောဥပိသတိဟိတုပိစေအာနာ နာဟိတုံနာဟိတုဝိပြုတ်တင်စေဝနာနာဇာဟိတုံဓမ္မံဒိဋ္ဌာနာနာဟိတုနာဟိတုဝိပြုတ်သောဇေဝနာနာဇာဟိတုဓမ္မောဥပိသတိဟိတုပိစေအာနာဟိတုံနာသဟိတုကံဓမ္မံဒိဋ္ဌာနာဟိတုနာနာဟိတုကောဓမ္မောဥပိသတိဟိတုပိစေအာ နာဟိတုံနာဟိတုကန္တာမံဒိသာနာဟိတုနာဟိတုကောဓမ္မောပင်စတိဟိတုပစ္စယသဗ္ဗတာဧကံဟေတုဒုက္ခဇူလန္တရာဒုက္ခနာဟေတုနာအပိစေယံဓမ္မံဒိသနာဟေတုနာအပိစေယောဓမ္မောပိသတိဟေတုပိစေယနာဟေတုနာအပိစေယံဓမ္မံဒိသနာနာဟေတုနာအပိစေယောဓမ္မောပိသတိဟေတုပိစေယ နာဟိဒုံနာအပိစယံဓမ္မံဒိသနာဟိဒုနာအပိစယောဇာဒါနာဟိဒုနာအပိစယောဇာဓမ္မာဥပိသံတိအတုပိစယနာနာဟိဒုံနာအပိစယံဓမ္မံဒိသနာနာဟိဒုနာအပိစယောဓမ္မောဥပိသတိဟိတုပိစယနာနာဟေဒုံနာအပိစယံဓမ္မံဒိသနာဟေဒုနာအပိစယောဓမ္မောဥပိသတိဟိတုပိစယ နာနာဟေတုံနာပိစယံဓမ္မံဒိသနာဟေတုနာအပိစယောဇာနာနာဟေတုနာအပိစယောဇာဓမ္မဥပိစံဒီဟေတုပိစယနာဟေတုံ နာအပိစယံဇာနာနာဟေတုံနာအပိစယံဇာဓမ္မံဒိသနာဟေတုနာအပိစယောဓမ္မောဥပိစတိဟေတုပိစယနာဟေတုံနာအပိစယံဇာနာနာဟေတုံနာအပိစယံဇာဓမ္မံဒိသနာ နာနာဟိန္ဒုနာအပိစေယောနာမောဝိဇတိယတုပိစေယနာဟိဒုံနာအပိစေယံသာနာနာဟိဒုံနာပိစေယံသာဓမ္မံဒိသာနာနာဟိန္ဒုနာအပိစေယောဇာနာနာဟိဒုနာအပိစေယောဇာဓမ္မာဥပိဇန္တိဧတုပိစေယဟိတုယာနဝအနာဟိဒုံနာသင်္ကတံဓမ္မံဒိသနာဟိဒုံနာသာနိဒသနာဓမ္မံဒိသနာဟိဒုံနာသပတိကံဓမ္မံဒိသနာ နာဟေဒုံနာပရိကန္တမပဋိဇာနာဟေဒုံနာရူပိန္တမပဋိဇာနာဟေဒုံနာရူပိန္တမပဋိဇာနာဟေဒုံနာလောကိယနာမပဋိဇာပေယလာနာဟေဒုံနာလောကုတ္တရနာမပဋိဇာနာဟေဒုံနာကေနာစီဝိညေယဓမ္မပဋိဇာပေယလာနာဟေဒုံနာနာကေနာစီဝိညေယဓမ္မပဋိဇာဟေတုတုကအာသဝကောက်စကား နာဟေတုံနောအသွင်နာမံပဋိသနာဟေတုံနာ နောအသွင်နာမံပဋိသနာဟေတုံနာသာသွင်နာမံပဋိသပိယလာနာဟေတုံနာနာသွင်နာမံပဋိသနာဟေတုံနာအာသောတံပြုတ်တံဓမ္မံပဋိသနာဟေတုံနာအာသောဝိပြုတ်တံဓမ္မံပဋိသနာဟေတုံနာအာသွင်စေဝါနာအနာသွင်သဓမ္မံပဋိသနာဟေတုံနာနာသွင်စေဝါနာနောသာအသွင်ဓမ္မံပဋိသနာဟေတုံနာအာသွင်စေဝါ နာဟာသောဝိပယုတ်တံသဓမ္မမတိသနာဟိဒုံနာနာဟာသောဝိပယုတ်တံစေဝါနာနောသအာသဝိဓမ္မပတိဇာနာဟိတုံ အာသဝိပြုဒ္ဒနာသာသဝိဓမ္မပတိဇာပေယလာနာဟိတုံ အာသဝိပြုဒ္ဒနာအနာသဝိဓမ္မပတိဇာဟေတုတုကသင်္ညောဇနာတိတုကနာဟိတုံ နောသင်္ညောဇရံဓမ္မပတိဇာပေယလာနာဟိတုံနောကန္တံဓမ္မပတိဇာနာဟိတုံနောဩကံဓမ္မပတိဇာပေယလာနာ နာဟေတုံနောယောဂံဓမ္မပဋိဇာနာဟေတုံနောနိဝရဏံဓမ္မပဋိဇာနာဟေတုံနောပရမတ္တဓမ္မပဋိဇာဟေတုတုကမန္တရာတုကနာဟေတုံနာသာရမဏဓမ္မပဋိဇာသံဃိတာနာဟေတုံနာစိတ်တံဓမ္မပဋိဇာနာဟေတုံနာစေတိကန္တမံဒိသနာဟေတုံနာစေတသံမြုတ်တန္တမံဒိသပေယလာနာဟေတုံနာစေတသံသတ္တန္တမံဒိသပေယလာ နာဧဒုံနာစေတမုဒ္ဒနာဓမ္မံဒေသနာဧဒုံနာစေတသာဘုံဓမ္မံဒေသမေယလာနာဧဒုံနာစေတနုပရိဝတိံဓမ္မံဒေသနာဧဒုံနာစေတသံသတ္တမုဒ္ဒနာဓမ္မံဒေသမေယလာနာဧဒုံနာစေတသံသတ္တမုဒ္ဒနာသာဘုံဓမ္မံဒေသမေယလာနာဧဒုံနာစေတသံသတ္တမုဒ္ဒနာနုပရိဝတိံဓမ္မံဒေသနာဧဒုံနာယဇတိကံဓမ္မံဒေသနာဧဒုံနာပါဟိတံဓမ္မံဒေသနာ နာဟေတုံနာဥပါရဓမ္မတိသနာဟေတုံနာဥပါဒိဏံဓမ္မတိသနာဟေတုံနာဥပါဒိဏံဓမ္မတိသနာဟေတုံနာနာဟေတုံနာဥပါဒနံဓမ္မတိသဘေယလာနာဟေတုံနောကိတေသဓမ္မတိသဘေယလာဟေတုတုကဗိတိတုကနာဟေတုံနာတသနေနာပါဒဗန္ဓမ္မတိသနာဟေတုံနာနာတသနေနာပါဒဗန္ဓမ္မတိသနာဟေတုံနာဘာဝနာယပါဒဗန္ဓမ္မတိသဘေယလာ နာဟေတုံနာနာဘာဝနာယာဘာဒဘာဒမံဒိသပေယလာနာဟေတုံနာတသနေနာဘာဒဘာဟေတုကံဓမ္မံဒိသပေယလာနာဟေတုံနာတတသနေနာဘာဒဘာဟိတုကံဓမ္မံဒိဋ္ဌာပိယလာနာဟိတုံနာဘာဝနာယဘာဒဘာဟိတုကံဓမ္မံဒိဋ္ဌာနာဟိတုံနာနာဘာဝနာယဘာဒဘာဟိတုကံဓမ္မံဒိဋ္ဌာ နာဟေတုံနာသဝိဒကန္နာမပဋိစ္စာပေယလာနာဟေတုံနာဝိဒကန္နာမပဋိစ္စာပေယလာနာဟေတုံနာသဝိဇာရံဓမ္မပဋိစ္စာပေယလာနာဟေတုံနာဝိဇာရံဓမ္မပဋိစ္စာပေယလာနာဟေတုံနာသဗ္ဗိတိကဓမ္မပဋိစ္စာပေယလာနာဟေတုံနာပိတိကန္တမံဒိဋ္ဌာပေယလာနာဟေတုံနာပိတိသာကန္တမံဒိဋ္ဌာပေယလာနာဟေတုံနာ နာအာနာမိတိသောဒန္တမံဒိသပေယလာနာဟိတုံနာသူကသောဒန္တမံဒိသပေယလာနာဟိတုံနာနာသူကသောဒံဓမ္မံဒိသပေယလာနာဟိတုံနာဥပကသောဒံဓမ္မံဒိသပေယလာနာဟိတုံနာနာဥပကသောဒံဓမ္မံဒိသပေယလာနာဟိတုံနာကာမဝဇရံဓမ္မံဒိသပေယလာနာဟိတုံနာနာကာမဝဇရံ ဓမ္မပတိစ္ဆာပေအာလာနာဟေတုံနာရူပါဝဆရံဓမ္မပတိစ္ဆာပေအာလာနာဟေတုံနာနာရူပါဝဆရံဓမ္မပတိစ္ဆာပေအာလာနာဟေတုံနာရူအရူပါဝဆရံဓမ္မပတိစ္ဆာပေအာလာနာဟေတုံနာနာအရူပါဝဆရံဓမ္မပတိစ္ဆာပေအာလာနာဟေတုံနာပရိယာဘာနံဓမ္မပတိစ္ဆာပေအာလာနာဟေတုံနာအပရိယာဘာနံဓမ္မပတိစ္ဆာပေအာလာနာဟေတုံနာနေယာနိကံဓမ္မပတိစ္ဆာပေအာလာနာဟေတုံနာနေယာနိကံ ဓမ္မပတိသမေယလာနာဟိဒုံနာနိယတံဓမ္မပတိသမေယလာနာဟိဒုံနာနိဒံဓမ္မပတိသမေယလာနာဟိဒုံနာသဥဒ္ဒရံဓမ္မပတိသမေယလာနာဟိဒုံနာနုဒ္ဒရံဓမ္မပတိသမေယလာနာဟိဒုံနာသရဏံဓမ္မပတိသနာဟိဒုနာသရဏောဓမ္မော ဥပိသတိအတုပင်ဇယနဝနာဟေတုံနာရဏံဓမ္မံသစ္ဆာနာဟေတုနာရဏောဓမ္မောဥပိသတိအတုပင်ဇယနာဟေတုံနာရဏံဓမ္မံသစ္ဆာနာအနာဟေတုနာရဏောဓမ္မောဝိဇတိအတုဝိဇယနာဟေတုနာရဏံဓမ္မံဒိသနာဟေတုနာရဏောဇာနာနာဟေတုနာရဏောဇာဓမ္မဥပိသံတိအတုဝိဇယ နာနာယေဒုံနာရဏနာမံဒိသနာနာယေဒုနာရဏောဓမ္မောပိသတိယေတုပိစယာနာနာယေဒုံနာရဏနာမံဒိသနာယေဒုနာရဏောဓမ္မောပိသတိယေတုပိစယာနာနာယေဒုံနာရဏနာမံဒိသနာယေဒုနာရဏောဇာနာနာယေဒုနာရဏောဇာဓမ္မောပိသတိယေတုပိစယာနာဟေတုံ နာရဏင်္ဇာနာ နာဟေတုံ နာရဏင်္ဇာဓမ္မံဒိသနာဟေတုနာရဏောဓမ္မောပိသတိယေတုပိစယာ နာဟိဒုံနာရဏင်္ဇာနာနာဟိဒုံနာရဏင်္ဇာဓမ္မံဒိဇာနာနာဟိတုနာရဏောဓမ္မောဝိသတိတုဝိဇယာနာဟိဒုံနာရဏင်္ဇာနာနာဟိဒုံနာရဏင်္ဇာဓမ္မံဒိဇာနာဟိတုနာရဏောဇာနာနာဟိတုနာရဏောဇာဓမ္မာဥပိသန္တိဟိတုဝိဇယာသံခိတံဟိတုယာနဝသဗ္ဗဒါနဝ တာဟေတုကာတိတုကာဟေတုတုကာနာသာဟေတုကာနာဟေတုဓမ္မံဒိသနာတာဟေတုဘောနာဟေတုဓမ္မောပိသတိဟေတုပိစေယနာသာဟေတုကာနာဟေတုဓမ္မံဒိသနာဟေတုကောနာဟေတုဓမ္မောဥပိသတိဟေတုပိစေယနာသာဟေတုကာနာဟေတုဓမ္မံဒိသနာလာဟေတုကောနာဟေတုဇာနာဟေတုကော နာဟိတုဇာဓမ္မဥပိသန္တိတုပစ္စယနာဟိတုကံနာဟိတုံဓမ္မံဒိသနာအာဟိတုကောနာဟိတုဓမ္မောဥပိသတိအတုပစ္စယနာဟိတုကနာဟိတုံဓမ္မံဒိသနာလာဟိတုကောနာဟိတုဓမ္မောဥပိသတိအတုပစ္စယနာဟိတုကနာဟိတုံဓမ္မံဒိသနာလာဟိတုကောနာဟိတုဇာနာအာဟိတုကောနာဟိတုဇာဓမ္မဥပိသန္တိဟိတုပစ္စယနာသာဟိတုကံ နာဟိတုံသာနာဟိတုကနာဟိတုံသာဓမ္မံဒိသနာနာဟိတုကောနာဟိတုဓမ္မောဥပိသတိအတုပင်စေယနာတာဟိတုကံနာဟိတုံသာနာဟိတုကနာဟိတုံသာဓမ္မံဒိသနာဟိတုကောနာဟိတုဓမ္မောဥပိသတိအတုပင်စေယနာတာဟိတုကံနာဟိတုံသာနာဟိတုကနာဟိတုံသာဓမ္မံဒိသနာနာဟိတုကောနာဟိတုသာ

နာဟေတုသံမြုတ်တံနာဟေတုံဓမ္မံဒိဋ္ဌာနာဟေတုဝိပြုတ်တံနာနာဟေတုံဓမ္မံဒိဋ္ဌာနာဟေတုံဇေဝနာဟေတုကံဇာနာဟေတုံဓမ္မံဒိဋ္ဌာပေယလာနာအဟေတုကံဇေဝနာနာဇာဟေတုံဓမ္မံဒိဋ္ဌာပေယလာနာဟေတုံဇေဝနာဟေတုဝိပြုတ်တံဇာနာဟေတုံဓမ္မံဒိဋ္ဌာပေယလာနာဟေတုဝိပြုတ်တံဇေဝနာနာဇာဟေတုံဓမ္မံပဋိစ္စာ နာဟိတုံနာတာဟိတုကံနာဟိတုံဓမ္မပတိစ္ဆာပေယလာနာဟိတုံနာအာဟိတုကံနာဟိတုံဓမ္မပတိစ္ဆာဆူလံတရဒုက္ခဟိတုဒုက္ခနာအပိစေယနာဟိတုံဓမ္မပတိစ္ဆာပေယလာနာအသင်္ဒနာဟိတုံဓမ္မပတိစ္ဆာနာသာနိဒသနာနာဟိတုံဓမ္မပတိစ္ဆာနာသပတိကံနာဟိတုံဓမ္မပတိစ္ဆာပေယလာနာပတိကံနာဟေတုံဓမ္မံပဋိစ္ဆာနာရူပိဏဟေတုံဓမ္မံပဋိစ္ဆာပေယလာနာအရူပိဏ နာဟေတုံဓမ္မံဒိသနာလောကိယနာဟေတုံဓမ္မံဒိသမေယလာနာလောကုတ္တရနာဟေတုံဓမ္မံဒိသနာဂေနစီဝိညေယနာဟေတုံဓမ္မံဒိသမေယလာနာနာဂေနစီဝိညေယနာဟေတုံဓမ္မံဒိသအာသဝကောင်းစကားဟေတုတုကနောအာသွေနာဟေတုံဓမ္မံဒိသမေယလာနာ နောအာသွေနာဟေတုံဓမ္မံဒိသနာသာသွေ နာယေဒုံဓမ္မံဒိဋ္ဌာပေယလာနာနာသွင်နာယေဒုံဓမ္မံဒိဋ္ဌာနာအာသွာသံပြုတ်တာနာဟေတုံဓမ္မံဒိသပေယလာနာအာသွာဝိပြုတ်တာနာဟေတုံဓမ္မံဒိသနာအာသဝင်ဇေဝနာနာသဝင်နာဟေတုံဓမ္မံဒိသပေယလာနာနာသဝင်ဇေဝနာနောဇာအာသဝင်နာဟေတုံဓမ္မံဒိသနာအာသဝင်ဇေဝနာအာသွာဝိပြုတ်တင်သာနာဟေတုံဓမ္မံဒိသ ဒါအာသွာဝိပြုတ်တံစေဝါနာနောသာအာသွေနာဧတုံဓမ္မံဒိသပေယလာအာသွာဝိပြုတ်တံဒါသာသဝိနာဧတုံဓမ္မံဒိသပေယလာအာသွာဝိပြုတ်တံဒါအနာသောနာဟေတုံဓမ္မံပဋိစ္စာသင်ညောသနာတိတုကဟေတုတုကနောသင်ညောသနာနာဟေတုံဓမ္မံဒိသနောကံထံနာဟေတုံဓမ္မံဒိသနောဩဃာနာဟေတုံဓမ္မံဒိသပေယလာ နောယောကန္နာဟေတုံဓမ္မံပစ္ဆာနောနိဝရဏနာဟေတုံဓမ္မံပစ္ဆာနောပရမသနာဟေတုံဓမ္မံပတိစ္ဆာမန္တရာဒုက္ခဟေတုဒုက္ခနာသာရမဏနာဟေတုံဓမ္မံပတိစ္ဆာသံခိတံနာစိတ်တံနာဟေတုံဓမ္မံပတိစ္ဆာနာစေရတိကံနာဟေတုံဓမ္မံပတိစ္ဆာနာစိတ်တံသံယုတ်တံနာဟေတုံဓမ္မံပတိစ္ဆာမေယလာ နာစိတာတန်တဒါနာဟေတုံဓမ္မပတိဇာနာစိတာသမုဒ္ဒနာနာဟေတုံဓမ္မပတိဇာနာစိတာဘာဘုံနာဟေတုံဓမ္မပတိဇာပေယလာ နာစိတာနုပရိဝတေနာဟေတုံဓမ္မပတိဇာပေယလာနာစိတာတံသာတံသမုဒ္ဒနာနာဟေတုံဓမ္မပတိစာဘေယလာ နာစိတာတံသာတသမုဒ္ဒနာသဟဗုံနာဟေတုံဓမ္မပတိစာဘေယလာနာစိတာတံသာတ ဗုဒ္ဓနာနုပရိဝတိနာဟေတုံဓမ္မံပဋိဇာနာဣဇတိကံနာဟေတုံဓမ္မံပဋိဇာပိယလာနာဘာဟိတနာဟေတုံဓမ္မံပဋိဇာနာဥပါရနာဟေတုံဓမ္မံပဋိဇာနာဥပါဒိဏနာဟေတုံဓမ္မံပဋိဇာပိယလာနာနုပါဒိဏနာဟေတုံဓမ္မံပဋိဇာဥပါရဏဒုက္ခနိဟေတုဒုက္ခနောဘာရဏံနာဟေတုံဓမ္မံပဋိဇာနောကိလေသံနာဟေတုံဓမ္မံပဋိဇာဘေယလာ နာနောကိလေသာ နာဟေတုံဓမ္မပဋိစ္စပိဋိတုကဟေတုတုကနာတတနေနာပါဒဘာနာဟေတုံဓမ္မပဋိစ္စမေယလာနာနာနာတတနေနာပါဒဘာနာဟေတုံဓမ္မပဋိစ္စမေယလာနာဘာဝနာယပါဒဘာနာဟေတုံဓမ္မပဋိစ္စမေယလာနာနာဘာဝနာယပါဒဘာနာဟေတုံဓမ္မဒိသဗေယလာနာတသနေနာပါတပဟေတုကနာဟေတုံဓမ္မဒိသဗေယလာ နာနာဒသနေနာပါတဘဟိတုကနာဟိတုံနာမံဒိသပိယလာနာဘာဝနာယပါတဘဟိတုကနာဟိတုံနာမံဒိသပိယလာနာနာဘာဝနာယပါတဘဟိတုကနာဟိတုံဓမ္မံပဋိသနာသဝိတကံနာဟိတုံဓမ္မံဒိသပိယလာနာအဝိတကံနာဟိတုံဓမ္မံဒိသပိယလာနာသဝိစာရံနာဟိတုံဓမ္မံဒိသပိယလာနာ နာအဝိဇာရနာဟိတုံဓမ္မံဒိသဗေယလာနာသဗိတိကံနာဟိတုံဓမ္မံဒိသဗေယလာနာအဘိတိကံနာဟိတုံဓမ္မံဒိသဗေယလာနာဘိတိသကတံနာဟိတုံဓမ္မံဒိသဗေယလာနာနာဘိတိသကတံနာဟိတုံဓမ္မံဒိသဗေယလာနာဒုက္ခသကတံနာဟိတုံဓမ္မံဒိသဗေယလာနာနာဒုက္ခသကတံနာဟိတုံဓမ္မံဒိသဗေယလာ နာဥပခာသကတံနာဟိတုံဓမ္မပိစ္ဆာဘေယလာနာနာဥပခာသကတံနာဟိတုံဓမ္မပတိစ္ဆာနာဂာမဝဇရဏဟိတုံဓမ္မပတိစ္ဆာဘေယလာနာနာဂာမဝဇရဏဟိတုံဓမ္မပတိစ္ဆာဘေယလာနာရူပဝဇရဏဟိတုံဓမ္မပတိစ္ဆာဘေယလာနာနာရူပဝဇရဏဟိတုံဓမ္မပတိစ္ဆာ နာအရူပဝဇရံနာဟေတုံဓမ္မံတိဇာပေအာလာနာနာအရူပဝဇရံနာဟေတုံဓမ္မံတိဇာနာပရိယာပဏံနာဟေတုံဓမ္မံတိဇာပေအာလာနာအပရိယာပဏံနာဟေတုံဓမ္မံတိဇာနာနေယနိကနာဟေတုံဓမ္မံတိဇာပေအာလာနာအနေယနိကနာဟေတုံဓမ္မံတိဇာပေအာလာနာ နာနိယဒါနာဟိတုံဓမ္မံဒိသာပေယလာ နာနိဒါနာဟိတုံဓမ္မံဒိသာနာသဥဒရဏဟိတုံဓမ္မံဒိသာပေယလာနာနုဒရဏဟိတုံဓမ္မံဒိသာနာတရဏနာဟိတုံဓမ္မံဒိသာနာတရဏောနာဟိတုဓမ္မောဥပိသတိအတုပစ္စယနာရဏံနာဟိတုံဓမ္မံဒိသာနာရဏောနာဟိတုဓမ္မောဥပိသတိအတုပစ္စယနာ နာရဏနာဟိတုံဓမ္မံဒေသနာတရဏောနာဟိတုဓမ္မောဥပ္ပဇတိအတုပစ္ဆေယနာရဏနာဟိတုံဓမ္မံဒေသနာတရဏောနာဟိတုသာနာရဏောနာဟိတုသာဓမ္မဝိဇ္ဇံတိအတုပစ္ဆေယနာတရဏနာဟိတုံသာနာရဏနာဟိတုံသာဓမ္မံဒေသနာတရဏောနာဟိတုဓမ္မောဥပ္ပဇတိအတုပစ္ဆေယဟိတုယပင်္စပေယလာအဝိတေပင်္စသဗ္ဗတာဝိထာရော နာသရဏနာနာဟေတုံဓမ္မံဒိသနာသရဏောနာနာဟေတုဓမ္မောဥပိသတိဧတုပိစေယနာရဏနာနာဟေတုံဓမ္မံဒိသနာရဏောနာနာဟေတုဓမ္မောဥပိသတိဧတုပိစေယဟေတုယဒွေမေယလာအဝိတေတုသဘာဒဝိထာရောသရဏတုကသာဟိတုကဒုက္ခဒိသသရဏနာသာဟိတုကနာမံဒိသမေယလာနာသရဏနာအာဟိတုကံ ဓမ္မပဋိစ္စာပေဟလာ နာသရဏနာဟေတုတံမြုတ်တံဓမ္မပဋိစ္စာနာသရဏနာဟေတုဝေမြုတ်တံဓမ္မပဋိစ္စာနာသရဏနာဟေတုံစေဝနာဟိတုကံသာဓမ္မံဒိဋ္ဌာပေယလာနာတရဏနာဟိတုကံသေးဝနာနာသဟိတုံဓမ္မံဒိဋ္ဌာပေယလာနာတရဏနာဟိတုံသေဝနာဟိတုဝိမြုတ်တံသာဓမ္မံဒိဋ္ဌာပေယလာနာတရဏနာဟိတုဝိမြုတ်တံသေဝနာနာသဟိတုံဓမ္မံဒိဋ္ဌာ သာသနာနာဟိတုံနာသဟိတုကံဓမ္မဒိသာသာသနာနာဟိတုံနာဟိတုကံဓမ္မဒိသာသရဏတုကဇူလန္တရတုကသာသနာနာပိစယဓမ္မဒိသာပေအလာနာသရဏနာအသင်္ကတံဓမ္မဒိသာနာသရဏနာသာနိရသရဏဓမ္မဒိသာနာသရဏနာတပတိကဓမ္မဒိသာ နာသရဏနာပရိခဏမံဒိသာနာသရဏနာရူပိဓမ္မံဒိသာနာသရဏနာရူပိဓမ္မံဒိသာနာသရဏနာလောကုတ္တရနာမံဒိသာနာသရဏနာကေနစီဝိညာယဓမ္မံဒိသာမေယလာနာသရဏနာနာကေနစီဝိညာယဓမ္မံဒိသာသရဏဒုက္ခအာသဝကောင်းစကား နာတရဏနောအာသဝေနမံဒိဋ္ဌာနာတရဏနာနောအာသဝေနမံဒိဋ္ဌာနာတရဏနာသာသွေနမံဒိဋ္ဌာနာတရဏနာနာသွေနမံဒိဋ္ဌာနာတရဏနာအာသဝသံပြုတ်တနာမံဒိဋ္ဌာနာတရဏနာအာသဝဝိပြုတ်တနာမံဒိဋ္ဌာနာတရဏနာအာသဝေစေဝနာနာသွေသာဓမ္မံဒိဋ္ဌာနာတရဏနာနာသွေစေဝနာ နာနောဇာအာသဝေဓမ္မံပိဇာနာအာတရဏနာအာသဝင်စေဝါနာအာသောဝိမြုတ်တင်သာဓမ္မံပိဇာပေယလာနာတရဏနာအာသောဝိမြုတ်တင်စေဝါနာနောဇာအာသဝေဓမ္မံပိဇာနာတရဏနာအာသောဝိမြုတ်ဒါနာသာသဝေဓမ္မံပိဇာနာတရဏနာအာသောဝိမြုတ်တံဒါနာသဝံဓမ္မံပိဇာတရဏဒုက္ခ သင်္ယောသနာတုကာဒီနာသရဏနောသင်္ယောသနံဓမ္မံပိဿာနာသရဏနောကန္ထဓမ္မံပိဿာပိယလာနာသရဏနောကန္ဓမ္မံပိဿာပိယလာနာသရဏနောယောကန္ဓမ္မံပိဿာပိယလာနာသရဏနောနိဝရဏဓမ္မံပိဿာပိယလာနာသရဏနောပရမသံဓမ္မံပိဿာတရဏဒုက္ခမံတရဒုက္ခနာတရဏနာတရဏဓမ္မံပိဿာတံခိတံနာတရဏံ နာစိတ်တံဓမ္မံဒိသနာသရဏနာစေတိခန္ဓမ္မံဒိသနာသရဏနာစိတ်တမံပြုတ်တံဓမ္မံဒိသဘေယလာနာသရဏနာစိတ်တံသံသဒံဓမ္မံဒိသနာသရဏနာစိတ်တံသမုဒ္ဒနာဓမ္မံဒိသနာသရဏနာစိတ်တသဟဘုံဓမ္မံဒိသဘေယလာနာသရဏနာစိတ်တ అను ပိဝတေဓမ္မံဒိသ ဒါသရဏနာစိတ်တသံသာတာဗုဒ္ဓနာဓမ္မပရိစ္ဆပေယလာနာသရဏနာစိတ်တသံသာတာဗုဒ္ဓနာသဟဘုံဓမ္မပရိစ္ဆပေယလာနာသရဏနာစိတ်တသံသာတာဗုဒ္ဓနာနုပရဝတိဓမ္မပရိစ္ဆနာသရဏနာဣဇာတိခန္ဓမ္မပရိစ္ဆနာသရဏနာဘာဟိတဓမ္မပရိစ္ဆာသာသရဏနာဥပါရဓမ္မပဋိဇာနာသရဏနာဥပါရိဏဓမ္မပဋိဇာနာသရဏနာအနုပါရိဏဓမ္မပဋိဇာနာ တရဏဒုက္ခဥပါရာတိဒုက္ခနာသရဏနာဥပါရဏဓမ္မပဋိစ္စာနာသရဏနောကိလေသာဓမ္မပဋိစ္စာတရဏဒုက္ခဓာတနာဒုက္ခတိနာသရဏနာဒသရေနာပါဒပံဓမ္မပဋိစ္စာပေယလာနာသရဏနာနာဒသရေနာပါဒပံဓမ္မပဋိစ္စာပေယလာနာသရဏနာဘာဝနာယ အာတဗန္ဓမ္မဒိဋ္ဌပိယလာနာသရဏနာနာဘာဝနာယအာတဗန္ဓမ္မဒိဋ္ဌပိယလာနာသရဏနာဒသနေနာအာတဗဟိတုကံဓမ္မဒိဋ္ဌပိယလာနာသရဏနာဒသနေနာအာတဗဟိတုကံဓမ္မဒိဋ္ဌပိယလာနာသရဏနာဘာဝနာယဘာဒဘာဟိတုကံဓမ္မပတိဇာနာသရဏနာနာဘာဝနာယဘာဒဘာဟိတုကံဓမ္မပတိဇာ ဒါအာဒရဏနာသဝိတကနာမံဒိသဘေယလာနာဒရဏနာအဝိတကံဓမ္မံဒိသဘေယလာနာဒရဏနာသဝိဇာရံဓမ္မံဒိသနာဒရဏနာဝိဇာရံဓမ္မံဒိသနာဒရဏနာသပိတိကံဓမ္မံဒိသဘေယလာနာဒရဏနာအပိတိကံဓမ္မံဒိသဘေယလာနာဒရဏနာပိတိသံဓမ္မံဒိသဘေယလာနာဒရဏ နာနာဘိသေသကတံဓမ္မံဒိသပေယလာနာသရဏနာဒုက္ခသကတံဓမ္မံဒိသပေယလာနာသရဏနာနာဒုက္ခသကတံဓမ္မံဒိသပေယလာနာသရဏံနာဝကသကတံဓမ္မံဒိသနာသရဏနာနာဝကသကတံဓမ္မံဒိသနာသရဏနာကာမဝဇရံဓမ္မံဒိသနာ နာသရဏနာနာကာမဝဇရံဓမ္မံဒိသနာသရဏနာရူပဝဇရံဓမ္မံဒိသမေယလာနာသရဏံနာနာရူပဝဇရံဓမ္မံဒိသမေယလာနာသရဏနာအရူပဝဇရံဓမ္မံဒိသနာသရဏနာနာအရူပဝဇရံဓမ္မံဒိသနာသရဏနာပိယပန္နဓမ္မံဒိသနာသရဏနာပိယပန္နဓမ္မံဒိသနာသရဏနာနေယနိကဓမ္မံဒိသ နာသရဏနာအာရိယနိကံဓမ္မံဒိသနာသရဏနာနိဒနာမံဒိသနာသရဏနာအာနိဒံဓမ္မံဒိသနာသရဏံနာသာဟုဒရနာမံဒိသနာသရဏောနာသာဟုဒရောနာမောဝိဇတိအတုပစေယနာသရဏနာနုဒရနာမံဒိသနာသရဏောနာနုဒရောနာမောဝိဇတိဟေတုပစေယ နာရဏန္တနုဒ္ဒရနာမပရိသနာရဏောနာနုဒ္ဒရနာမောဝိသတိအတုပစေယနာရဏန္တနုဒ္ဒရနာမပရိသနာသရဏောနာနုဒ္ဒရနာမောဥပိသတိအတုပစေယနာရဏနာနုဒ္ဒရနာမပရိသနာသရဏောနာနုဒ္ဒရောဇာနာရဏောနာနုဒ္ဒရောဇာနာမောဥပိသတိဟေတုပစေယ နာသရဏနာနုဒရံသာနာရဏနာနုဒရံသာဓမ္မပရိသနာသရဏောနာနုဒရောဓမ္မောဥပိသတိဟိတုပိသယသံဃိတံဟေတုယာပင်ဇာတဝဒဝိဒါရောသာဇာတဝရံပိပစ္စယဝရံပိဒိဋ္ဌယဝရံပိသံတထဝရံပိသံပြုတ္တဝရံပိပညာဝရံပိဝိဒါရိတပံဓမ္မပစ္စနိယဒုက္ခဒုက္ခပဋ္ဌာနံဒိဋ္ဌိတံ ပစ္စတိယပါဌာနံဒိဋ္ဌိတံဣဒံမေပုံညာသက္ကံဝတုဣဒံမေပုံညာနိဗ္ဗာနတပစ္စယောတုပါဖေယ